အေးဖြေသုတ်တန်လေးတစ်ခုကိုနားကြည့်အောင်မေကွန်လေးပုဒ်ကိုအဖြေပေးထားတာဒါကိုဘဝနဲ့ဆက်ဆက်ပြီးတော့စဉ်းစားလို့ရတယ်လောကမှာလူတွေအတွက်ပြတ်နိုးဝယ်အကောင်းဆုံးပစ္စည်းဥစ္စာဆိုတာဘာလဲအဲ့ဒီမေကွန်မေးတာလောကမှာပြတ်နိုးဝယ်အကောင်းဆုံးဆိုလို့ရှိရင်အဖြေမျိုးမျိုးထွက်ချင်းထွက်လာမယ်ဒါတွေကလေ တချို့ကလည်းစိန်ကိုအကောင်းဆုံးလို့ယူဆပြီးစိတ်ကိုမြတ်နိုးတဲ့လူကလည်းစိန်ကအကောင်းဆုံးတခြားကြောင့်တံပရမတွေကအကောင်းဆုံးရွှေကအကောင်းဆုံးကိုကြိုက်တဲ့လဲဝဲရတနာတွေအကောင်းဆုံးလို့ဆုံးဖြတ်ကြမှာပေါ့နော်သို့တော့အဲ့ဒီအကောင်းဆုံးဆိုတဲ့အရာတွေဟာတကယ်ရောကောင်းသလားလို့ဘဝနဲ့ဆက်ဆက်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဘလောက်တန်ရည်ရှိတဲ့ပစ္စည်းပဲဖြစ်ဖြစ်ကဘာမှာတန်ဖိုးအကြီးဆုံးစိတ်ကြီးပဲဖြစ်ဖြစ် ဒုတိယနောက်ဆုံးထားပြခဲ့ရတာပဲကောင်းတယ်ဆိုတာအတိုင်းအတာလေးတစ်ခုရှိတယ်သူကအတိုင်းတာမဲ့ကောင်းတဲ့ဟာမှာပိုကောင်းတယ်အဲ့တော့မြတ်စွာဘုရားကတော့အဲ့ဒီမိကုံးကိုဘုရားဘယ်လိုဖြစ်ပေးတော့ဆိုကုသိုလ်ကောင်းမှုပေါ်မှာယုံကြည်ချက်ဆိုတဲ့တရားတရားဆိုတာကုသိုလ်ပဲအဲ့ဒီယုံကြည်ချက်ဆိုတဲ့တရားတရားဟာအကောင်းဆုံးပဲ တော့မြတ်စွာဘုရားဘောင်းတို့တရားတရားကိုအကောင်းဆုံးလို့ခေါ်တာတော့ဆိုရင်တရားရှိလို့ရှိရင်ခုနစိတ်မျိုးတွေတစ်ခုမကဘူးအများကြီးရနိုင်တရားရှိလို့ကုသိုလ်လုပ်လို့ရှိရင်သူကနော်ကုသိုလ်ကောင်းမှုလုပ်သည့်အတွက်ကြောင့်ဟိုစကြဝဠာမင်းဖြစ်တဲ့အခါဆိုလို့ရှိရင်တကယ်ဗရမယရဏကြီးကဘာမှမရှိတဲ့ဗရမယရဏမျိုးကြီးတွေပါရောက်လာတယ်လေသူစီရောက်လာတာပဲအကုန်တော့အကောင်းဆုံးပစ္စည်းတွေအကုန်သူစီရောက်တယ်။ဘာကြောင့်ရောက်တာလို့ဆိုသူဟာတရားတရားရှိတယ်တရားတရားရှိလို့ တရားကြောင့်မို့လို့ကုသိုလ်ကောင်းမှုလုပ်တဲ့အခါစကြဝဠာမင်းဖြစ်တယ်ဖြစ်သည့်အတွက်ကြောင့်တမိုးကြီးမားတဲ့ပစ္စည်းတွေမှသူစီရောက်တယ်အဲ့ဒီရှုတော့ငါတွေ့ကြည့်လို့ရှိရင်ထိုးပိုင်ဆိုင်နေတဲ့ပစ္စည်းတွေဥမာမဲ့တိုက်တာအိမ်မြေချမ်းခြားစည်းစိမ်တွေပိုင်ဆိုင်တဲ့များပစ္စည်းဥစ္စာတွေဟာတကယ်တော့တခဏလေးပဲကိုသုံးခုသုံးဆွဲခွင့်ရှိတယ်တခဏလေးမှလည်းတိုက်နှလုံးရှိရင်တစ်လုံးဝင်နေလို့ရမယ်နောက်တစ်လုံးကဒီတိုင်းပိတ်ထားအောင် ကိုပိုင်တယ်လို့သာပြောတာကားနှစ်စီးရှိတယ်တစ်စီးပဲစီးရနော်ဒီတိုင်းထားရမှာပဲကိုနားမှာကိုသုံးနေတဲ့ဟာတစ်ခုပဲကို့အတွက်တကယ်အတန်မိုးရှိတာကျန်တဲ့ဟာတွေကတကယ်တန်မိုးမရှိလူတွေပဲစဉ်းစားကြည့်ပတ်စံဘလောက်ချမ်းသာချမ်းသာသူ့ကိုနေ့စဉ်ထမင်းကျွေးနေတာပေါကက်မန်နီကကျွေးနေတာဟုတ်တယ်မဟုတ်လားအိတ်ထဲမှာရှိတဲ့ပတ်စံကကျွေးနေတာလေဖန်ထဲမှာတင်ထားတာတွေတို့ရင်းနှီးမြုပ်နှံထားတာတွေတော့သူကျွေးတာမဟုတ် ဒါပေမဲ့ကျွေးနေတဲ့ပိုက်ဆံအပေါ်တဲ့ခုနက နောက်ခံလုပ်ထားတဲ့ခုခေတ်ပြောရင်ယင်းနှိမ့်နှံထားတဲ့ပစ္စည်းတွေတို့ကိုယ်ထမင်းကျွေးနေတာမဟုတ်တဲ့ပစ္စည်းတွေတို့လူတွေကစိတ်ကအဲ့ဒီပုံမှာပို့ပြီးတော့အလေးပေးတယ်ဒါစဉ်းစားကြည့်ရတာပြောတာနော်စဉ်းစားကြည့်ရင်အဲ့နိုင်နောက်ခံပစ္စည်းတွေပေါ်မှာလူတွေကငါချမ်းသာတယ်ဆိုတဲ့မာမနာလည်းအဲ့ဒီပေါ်မှာတက်တာအိတ်ထဲမှာရှိတဲ့ ဒီတမှုတွေပဲဆိုပါစို့ပတ်စံကိုထမင်းကျွေးနေတဲ့ပတ်စံပေါ်မှာလူတဲ့တလောက်ကြီးဟိုတည်းဖြစ်ဘူးပသိမ့်ထားတဲ့ပစ္စည်းတွေပေါ်မှာသွားပြီးတော့မမနာတက်နေအဲသိမ့်ထားတဲ့ပစ္စည်းတွေကကိုမသုံးမသုံးသမျှကိုအတွက်မှာတကယ်ကတော့နောက်ခံအနေနဲ့မနတ်တက်เสียလောက်ပဲထားတဲ့သဘောမျိုးဖြစ်နေတယ်ကိုကိုတကယ်နေစင်တဲ့အမြလိုအပ်တာတွေကိုဖြည့်ဆွေးပေးနေတာ pocket money ပဲအဲ့ထောင်ထဲမှာရှိနေတဲ့ပတ်စံပဲ အဲ့တော့အဲ့ဒီအိတ်ထောင်ထဲမှာရှိတဲ့ပိုက်ဆံကိုတော့လူတိုင်းလူတိုင်းဟာသိပြီးတော့အလေးနဲ့ကြည့်မထားကြဘူးပေါ့နော်အဲ့တော့အဲ့ဒါလို့ပဲဘုန်းကြီးတွေတွေကဒါပစ္စည်းဥစ္စာပေါ်မှာလည်းပဲကိုယ့်ကိုစဉ်းစားကြည့်မယ်ဆိုရင်တမိုးရှိဆုံးပစ္စည်းဟာဘယ်ဟာဖြစ်တဲ့လဲလို့ရှုတော့မျိုးစုံကကြည့်လိုက်လို့ရှင်မြတ်စွာဘုရားရဲ့အဖြေမှတပါးတခြားအဖြေတွေကဟိုတကယ်အများနဲ့တမိုးရှိတယ်လို့မဆိုနိုင်ဘူးလို့ ဘုန်းဘုန်းတော်အဲ့လိုသဘောကျတယ်နော်ခိတ္တခဏလေးတွေကြီးပဲအလုံးဟာဘာကြီးပဲပိုင်ပိုင်ငွေကြေးတနာဘလောက်ပဲချမ်းသာချမ်းသာပြီးထားသွားကြတယ်အခုပဲလောလောဆယ်ဆယ်ဘုန်းဘုန်းတို့တရင်တွေကြားလိုက်ရတယ်နော်တည်ဆုံးသွားတဲ့ပုံကိုယ်တွေကသူတို့ပိုင်ဆိုင်မှုတွေရှိကြတာပဲရှိကြတာကုံထားသွားကြအရှာနော်ဘာတစ်ခုမှယူဆမသွားနိုင်ကြအောင်အဲ့တော့တာဝေကလည်းဖြစ်เสียပေါ့ မြတ်စွာဘုရားဟောတဲ့ဟာတာမှန်တယ်လို့တတ္တိတဝိတ္တပုရိသတ္တတိထလောကမှာအကောင်းဆုံးချီးမွမ်းမွယ်အကောင်းဆုံးပစ္စည်းဥစ္စာဟာတရားတရားပဲတရားတရားဆိုတာယုံကြည်တယ်လို့ဘာသာပြန်တော့လဲဘုန်းကြီးကသဘောကျတာတော့ကုသိုလ်ကောင်းမှုပေါ်မှာစိတ်ဝင်စားနေတာစိတ်ဝင်စားတာစိတ်ကြည်နူးတာကုသိုလ်လုပ်ခြင်းနဲ့စိတ်တွေဖြစ်နေတာအဲ့ဒါဟာယုံကြည်ချက်လိုပဲခေါ်ခေါ်ဆုံးဖြတ်ချက်လိုပဲခေါ်ခေါ် တရားဆိုတာဆုံးဖြတ်ချက်ပဲကုသိုလ်လုံးတဲ့နဲ့လို့ဆုံးဖြတ်တာဒါတရားပဲအမှန်တော့သူ့တော့မဟုတ်လို့အဓိမောက်ခလို့တစ်ခါတစ်ခါသုံးတယ်ဆုံးဖြတ်တာတရားထက်လာပြီဆိုရင်ဒါလုတ်ကလုံးအောင်မယ်မလုံးလို့မရဘူးဆိုတော့တွန်းအားဟာသူ့ဆရာရတာနော်ဥပမာပဲနေ့စဉ်တရားထိုင်နေတယ်ဆိုတော့တရားထိုင်ကိုထိုင်အောင်ပါဆိုတော့ရှုံချီချက်ကသူ့မှာရှိသူကတွန်းပေးနေသူတွန်းပေးလို့ဝိရိယလည်းပဲလုတ်ပေးရတယ်သူတွန်းအားရှိသည့်အတွက်ကြောင့် အဲ့တော့တတ္တဆိုတဲ့ယုံကြည်ချက်ဒီကုသိုလ်အလုံးကိုဖိတ်ခေါ်ပေးတာဖြစ်တော့ကြောင့်သူရှိလို့ရှိရင်အလုံးပြီးတယ်။တမန်လောကီကိစ္စမှာပတ်ဆက်ရှိတဲ့ပုဂ္ဂိုလ်ဟာပစ္စည်းဥစ္စာတွေမျိုးစုံရနိုင်တယ်လို့တရားတရားရှိတဲ့ပုဂ္ဂိုလ်ကလောကမှာရှိတဲ့စိစိမ်ချမ်းသာတွေအဆင်မြင့်တဲ့ဘဝတွေအလုံးကိုရောက်နိုင်တယ်လို့ဆိုလို့ဥပမာပဲလူဘဝလူချမ်းသာလည်းရနိုင်တယ်နတ်ဘဝနတ်ချမ်းသာလည်းရနိုင်တယ် စံတရားအထုတ်ပြီးတော့လည်းပဲတရားဥဆောင်လို့ရှိရင်ပြမပြေလည်းဖြစ်နိုင်တယ်နောက်ဆုံးနိဗ္ဗာန်လည်းရနိုင်တယ်ဆိုရက်ဒီလောကမှာအစင်တန်းမြင်မာတဲ့အခြေအနေတွေအလုံးကိုတရားတရားကရှေ့ဆောင်ပြီးလှုပ်သွားတဲ့ကုသိုလ်တရားတွေနဲ့ရနိုင်တာဖြစ်လို့မြတ်စွာဘုရားကတတ္တိတဝိတံပုရိတတ္တသစ္ထံလို့ဒီဖြည့်ရှင်းချက်ဒီအဖြေကို ပေးတာဖြစ်တယ်။နော်ဒီကတခု တကယ်ကတော့ကိုယ့်ရင်ထဲနှလုံးထဲမှာတကယ်မှတ်သားထားပြီးငါတို့ထိမ့်သိမ်းရမှာတော့တရားဆိုတဲ့စိတ်ဝင်စားမှုပဲကုသိုလ်ပေါ်မှာ ဆုံးဖြတ်ပြီးဒါလောက်ကိုလောက်အောင်ပဲအလုပ်ပဲလို့စိတ်ထဲမှာရှင်ထဲမှာဆုံးဖြတ်တာတဲ့တရားဟာအရေးကြီးဆုံးပဲလို့ဒါတို့အတွက်တမိုးချီမာဆုံး ကောင်းကျိုးချမ်းသာတွေအလုံးကိုယူဆောင်ပေးမဲ့အမြတ်ဆုံးသောနှစ်သက်စရာကောင်းသောပစ္စည်းဥစ္စာပဲလို့သူတို့ဆိုလိုလိုက်ပါတော့ နောက်တစ်ခါလူတွေမျက်နှိုးတဲ့ချမ်းသာဒုက္ခလူတွေမျက်နှိုးတဲ့ချမ်းသာဒုက္ခကိုဘသူကပေးနိုင်တော့ကိုလိုချင်တဲ့ချမ်းသာဒုက္ခတွေလောကလူတွေကချမ်းသာဒုက္ခမျိုးစုံလိုချင်ကြတယ်လိုချင်တဲ့အခါဘာလုပ်ကြတော့ဆိုရင်ချမ်းသာဖို့ပတ်စံရဖို့ကြိုးစားကြတယ်နာမည်ရဖို့ကြိုးစားကြတယ်အမျိုးစုံကြိုးစားကြတာအဲ့လိုကြိုးစားလို့ ဒီကြိုးစားမှုကြောင့်ချမ်းသာဒုက္ခတွေမရကြဘူးလားဆိုရပါတယ်ထိုက်တဲ့လျောက်အဲ့ဒီမဲ့ကိုရလာတဲ့ချမ်းသာဟာတခါတခါကျတော့ခြေနဲ့ဆရာမကောင်းတဲ့ဟာမျိုးတွေလည်းဖြစ်တတ်တယ်ပေါ့ဥပမာမဲ့အောင်နိုင်လို့ချမ်းသာတာပေါ့ရှင်ပြိုင်ပြီးတော့အောင်နိုင်လို့ချမ်းသာတာဒါလည်းထာဝရချမ်းသာတဲ့ချမ်းသာမျိုးမဟုတ်နိုင်ဘူးသူကခက်တခဏလေးပဲအောင်လုံးလို့ပဲချမ်းသာတယ်အဲ့တော့အဲ့ဒီ ရှင်ပြိုင်ပြီးတော့ကိုစူးစမ်းလို့ရလိုက်တဲ့ချန်ပီယံပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ဒီဟာတွေကလည်းတခဏပဲတစ်ချိန်တစ်ခါပဲသာဝရပိုင်ဆိုင်တာမရှိဘူးဘယ်သူမှကမ္ဘာတမိုင်းအာဂဒဘဲမှာကြီးကြီးပဲဘဲမှာကြီးကြီးသာဝရပိုင်ဆိုင်ထားတာဆိုတာမရှိဘူးနောက်ဆုံးမှလက်လွတ်ဆုံးရှုံးတာအဲ့တော့ကိုလိုချင်တဲ့ချမ်းသာဒုက္ခကိုပေးနိုင်ဆုံးကဘာတော့ဆိုလို့ရှင်ကိုကိုယ်တိုင်ရှင်းသုံးတဲ့ ကုသိုလ်ကမ္မပဋ္ဌာတရား10ပါးပဲတဲ့ဓမ္မောသူစိတ်တော့ဒုက္ခမဝေတိကိုကိုယ်တိုင်ကသူများတဲ့မတတ်ဘူးရှောင်ကျင်တယ်သူများဥစ္စာမခိုးဘူးသူတော်သားများပြစ်မှားတယ်ဆိုတဲ့အလုပ်ကိုမလုပ်ဘူးဆိုတဲ့ကာယကံကိုထိမ့်သိမ့်တယ်ဝစီကံ၄ပါးကိုထိမ့်သိမ့်တယ်ဘယ်တော့မှလိမ်မပြောဘူးမဆဲဘူးတူးနဲ့တူးဒီမတဲ့အောင်ဂုံတိုက်တာမလုပ်ဘူးအကျိုးမဲ့တဲ့စကားတွေမပြောဘူးဆိုပြီးတော့ဝစီကံထိမ့်လိုက်တယ်တော့ နောက်တစ်ခါသူများပစ္စည်းကိုရလိုမှု လောဘမရှိဘူးသူတစ်ပါးကိုပျက်စီးစေလိုမှုဒေါသမဖြစ်ဘူးကံကံရေးအကျိုးကိုညှင်းပယ်တဲ့မိစ္ဆာဒိဋ္ဌိမရှိဘူးကံကံရေးအကျိုးကိုလက်ခံယုံကြည်တဲ့ဆယ်အဲ့ဒီကုသကမ္မပဒတရား7ပါးကို ပြည့်ပြည့်ဝဝကျင့်သုံးလိုက်မယ်ဆိုလို့ရှင်အဲ့ဒီကုသကမ္မပဒတရား7ပါးကရယူပေးတဲ့ချမ်းသာဒုက္ခဟာတည်မြဲပြီးတော့အကောင်းဆုံးဖြစ်တဲ့ချမ်းသာဒုက္ခမျိုးကိုရတယ်လောကမှာလည်းအကောင်းဆုံးချမ်းသာရနိုင် နော်ဘဝချမ်းသာဆိုလို့ရှိရင်လည်းဒီချမ်းသာအကောင်းဆုံးပဲဖြစ်တယ်လို့အဲ့ဒီကနေဆင်းပြီးတော့အခြေခံပြီးတော့နိဗ္ဗာန်ချမ်းသာကိုလည်းသူကရနိုင်တာမို့မြတ်စွာဘုရားကဓမ္မောသူစိန်နောဒုက္ခမဝေတိကိုယ်ကိုယ်တိုင်ကောင်းကောင်းကျင့်သုံးအပ်တဲ့ကုသိုလ်ကောင်းမှုတရား၁၀ပါးသည်တရားတွေလိုချင်တဲ့ချမ်းသာဒုက္ခကိုကိုယ်စီကိုဆောင်းဆောင်းယူလာတယ်ဒုက္ခတွေကိုကိုယ်စီယူလာတယ်လို့ဒုက္ခံအာဝဟတိ ကိုယ့်စီကိုသဲလာတယ်ဒါကိုအင်္ဂလိပ်စကားမှာ bring နဲ့ take take ဆိုတခြားယူသွားတာ bring ဆိုကိုယ့်စီသဲလာတာကြာကိုယ့်စီသဲလာတာနော်ဒီချမ်းသာဒုက္ခတွေကိုဘယ်သူကသဲလာတော့ဆိုရင် ကောင်းစွာကျင့်သုံးရတဲ့တရားကနေကိုယ်စီသဲလာမယ်အဲ့တော့လောကမှာကောင်းစွာကျင့်သုံးလိုက်မယ်ဆိုရင်ချမ်းသာဒုက္ခကိုရှုဆောင်ပေးနိုင်တဲ့တရားကဘာလို့ဆိုရင် ကုသကမ္မပရတရား၁၀ပါးလို့မြတ်စွာဘုရားဖြေတယ် ဒါအကောင်းဆုံးဖြစ်လို့မြတ်စွာဘုရားအဲ့လိုဖြေတာเนาะဒီဟာနောက်တစ်ခုကတော့လူတွေရဲ့အယတခံရတာရှိကြတယ်တချို့ကအချိုကြိုက်တယ်တချို့ကအချင်းကြိုက်တယ်တချို့ကအဆက်အငံစသဖြင့်အရာသာတွေမျိုးစုံခံစားကြတယ်အဲ့ဒီအရာသာတွေထဲမှာဘယ်အရာသာပဲဖြစ်ဖြစ်တနေ့ကြလို့ရှိရင်တော့ကြိုက်တာကလည်းမကြိုက်တာဖြစ်ရောက်ချင်ရောက်သွားမယ် ကိုယ်ဒုက္ခပေးတာဖြစ်လဲရောက်ချင်ရောက်သွားနိုင်တယ်ရှားပေါ်မှာခံစားရတဲ့အရာတာတွေဟာဖယ်ရတာမှမမြဲဘူးတဲ့အကောင်းဆုံးရတာဘာလို့ဆိုရင်မှန်သောစကားကိုပြောဆိုခြင်းပဲရှာနဲ့ပတ်သက်ပြီးတော့အကောင်းဆုံးသောအရာတာသည်အမှန်ကိုပဲပြောဆိုခြင်းပဲသစ္စာနော်ဝစီသစ္စာဆိုတဲ့အမှန်တရားကိုပြောဆိုခြင်းဟာနှုတ်နဲ့ရရှိတဲ့ထဲမှာအကောင်းဆုံးပဲလို့ဆက်ဆိုပြ သစ္ဆံဝေတာဓုတရံရတနာရှာနဲ့ရရှိတဲ့အရာတွေအားလုံးထဲမှာသစ္စာဆိုတဲ့အမှန်စကားဟာအကောင်းဆုံးပဲလို့ဒီအဖြေကိုဖြေတာဖြစ်တယ်ပေါ့နော်အဲ့ဒါလို့ဒီလောကလူတွေသိချင်တဲ့မေခွန်းတွေမျိုးစုံ ရှိရတဲ့မယ်မြတ်စွာဘုရားကတရားလမ်းကြောင်းနဲ့မဝေးအောင် တကယ်လဲစစ်မှန်တဲ့အဖြေတွေကိုဟိုအဖြေပေးတာပဲဖြစ်တယ်ပေါ့ နောက်တစ်ခါလောကမှာလူတွေဟာဘဝမှာအသက်ရှင်ကြတယ်ဘုန်းကြီးတို့တွေလည်းဘဝမှာအသက်ရှင်နေတယ်အဲ့တော့လူတိုင်းလူတိုင်းဟာဘဝမှာအသက်ရှင်နေကြတာအဲ့ဒီဘဝမှာအသက်ရှင်နေတာဟာဘယ်နည်းနဲ့အသက်ရှင်တာကောင်းတယ်လဲအာစီးပွားတွေအောင်မြင်ပြီးတော့ကုမ္ပဏီကြီးတွေထူထောင်ပြီးအသက်ရှင်တာကောင်းတာလားနော်စီးပွားရေးလုပ်ငန်းကြီးတွေအောင်မြင်ပြီးတော့အသက်ရှင်တာကောင်းသလားဟာပစ္စည်းဥစ္စာတွေအများကြီးပိုင်ပြီးတော့အသက်ရှင်တာကောင်းသလား အဲတကယ်ကို technology ဟိုသိပ္ပံဆရာကြီးလုပ်ပြီးတော့သိပ္ပံပညာရည်တွေဖြန့်ပြူးပြီးသက်ရှင်တာကောင်းသလားဘယ်အသက်ရှင်မှုကအကောင်းဆုံးလဲဆိုတာကိုဒီမေခွန်းလေးတက်လာတဲ့အခါကျတော့အဲ့တော့ကောင်းတယ်ဆိုတာဘယ်လိုကောင်းတာလဲနော်သက်ရှင်မှုရှင်ဒီလူတွေကအမျိုးမျိုးရှိတယ်အဲ့သက်ရှင်မှုရှင်ဒီတွေကဘယ်သက်ရှင်မှုကအကောင်းဆုံးလို့စဉ်းစားကြည့်လိုက်စဉ်းစားကြည့်လိုက် ကိုချိုးသူချိုးနှမျိုးလုံးရှိရမှာသူကိုချိုးသူချိုးနှမျိုးလုံးရှိရမှာကိုချိုးကြီးလည်းမကြည့်နဲ့သူများချိုးကြီးလည်းမကြည့်နဲ့အဲ့တော့ကိုကစီးပွားအောင်မြင်တယ်ဆိုလို့ရှိရင်အလုံးအောင်မြင်မှုတွေဟာအခိုက်အတန့်တခဏမြတာဖြစ်တယ်အသက်ရှင်မှုဟာသေသွားတာနဲ့တပြိုင်နဲ့ဒီဘဝဒီခန္ဓာဆုံးသက်သွားတာနဲ့တပြိုင်နဲ့သူ့အတွက်ကဘာမှမရမရှိတော့ဘူးတလောက်ကြီးမရှိတော့เนาะ အဲ့တော့မြတ်စွာဘုရားရဲ့အဖြေကပါတော့ဆိုပညာဖြင့်အသက်ရှင်ခြင်းဟာအကောင်းဆုံးဆိုပညာနဲ့အသက်ရှင်နေဆိုတာဘယ်လိုဆိုလိုတာတော့ဘဝမှာနေစဉ်နေတဲ့ထိုင်တဲ့အခါမှာအသိရှိရှိတတိရှိရှိနဲ့တမိုးရှိရှိနေထိုင်တတ်တဲ့ပညာနဲ့စဉ်းစားပြီးတော့အသက်ရှင်တာအကောင်းဆုံးပဲတော့စီးပွားဥစ္စာရှိသည်ဖြစ်စေမရှိသည်ဖြစ်စေငွေကြေးဒနာကြွယ်ဝသည်ဖြစ်စေမကြွယ်ဝသည်ဖြစ်စေနေ့စဉ်မှာ အတိတရားနဲ့အသက်ရှင်တို့ဆိုလိုတာပေါ့နော်အတိတရားမရှိဘဲနဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်ဟာပစ္စည်းဥစ္စာတွေတော့ပေါ်ကျင်ပေါ်လိမ့်မယ်တခြားကိစ္စတွေအောင်မြင်မှုတွေရကျင်ရလိမ့်မယ်ဒါပေမဲ့လို့သူ့ရဲ့အသက်ရှင်မှုဟာတန်ဖိုးရှိတာမဟုတ်တော့ဘူးပေါ့တန်ဖိုးမရှိဘူးပေါ့အဲ့ဒါကြောင့်မို့လို့တန်ဖိုးရှိရှိ အကောင်းဆုံးအသက်ရှင်မှုရရှိဖို့ရာအတွက်ကြတော့ဘာဟာအရေးကြီးဆုံးတော့ဆိုရင် ပညာဖြင့်အသက်ရှင်ရမယ်ပညာဖြင့်အသက်ရှင်တယ်ဆိုတာကိုယ့်ကိုကိုယ့်ဘဝလမ်းကြောင်းကိုယ့်အကိုမတိမ်ဆောင်ရအောင်ထိန်ကြောင်းပြီးတော့နေနိုင်တဲ့အသိပညာတန်မိုးရှိရရှိကြောင်းကိုလှုပ်ဆောင်နိုင်တဲ့အသိပညာအဲ့ဒီပညာနဲ့နေစဉ်ဘဝမှာအချိန်ကုန်သွားမှဓမ္မ သက်ရှင်ရာယုတ်မြင်လက်တယ်လို့သူတို့ဆိုတာနော်အဲ့ဒါမြတ်စွာဘုရားဝိတ္တတုတ်ဆိုတဲ့တုတ်တန်တစ်ခုမှာအမေနဲ့အဖြေဟောကြားထားတာဖြစ်တယ်မေးတဲ့ပုဂ္ဂိုလ်ရဲ့မေးခွန်းကိုမြတ်စွာဘုရားကခုလိုဖြေရှင်းထားတာဆိုတော့အလုံးပြန်ပြီးတော့ခြုံလိုက်မယ်ဆိုရင်ဘုန်းကြီးတို့တွေခုလူဘဝအသက်ရှင်နေတဲ့ချိန်မှာ ငါသည်အကောင်းဆုံးပစ္စည်းဥစ္စာကိုရရှိပြီလားကောင်းဆုံးပစ္စည်းဥစ္စာဆိုတာတရားတရားပဲငါစီမခိုင်မရလားဒါကိုစဉ်းစားပြီးတော့မရသေးရင်ရအောင်လုပ်ရမယ်ရရင်လည်းပို့ပြီးတော့တွတ်တက်အောင်လုပ်ရပြီးတော့ချမ်းသာဒုက္ခကိုတကယ်ပေးနိုင်စွာရှိတဲ့ကုသကမ္မပရတရား၁၀ပါးရောငါပြည့်ပြည့်ဝကျင့်သုံးပြီလားနော် ဒီအရသာတွေထဲမှာအကောင်းဆုံးအရသာကိုငါရရှိပြီးပြီလားမှန်သောစကားကိုဆိုခြင်းဖြင့်ဘယ်သောအခါမှမူတာမဆိုဘဲနဲ့မှန်တာကိုပြောဆိုခြင်းဖြင့်အကောင်းဆုံးသောအရသာကိုငါရရရှိခံစားပြီးပြီလားဆိုတာအဲ့ဒါတွေစဉ်းစားပြီးနောက်ဆုံးငါအသက်ရှင်နေတာဆိုပါစို့ကိုယ်အသက်ရှင်နေတာလူဘဝရလာတဲ့အခါမှာ အနှစ်20အသက်ရှင်နေနှစ်30အသက်ရှင်နေနှစ်40 50 60 80 80ဆိုတာလို့အသက်ရှင်ကြတဲ့တည်းပဲကိုယ်အသက်ရှင်တဲ့အချိန်မှာတတိမေးလျော်ပြီးအသိပညာမရှိဘဲနဲ့ဘဝကြီးကိုဖြတ်တန်းလာတဲ့အချိန်တွေကများတော့ငါအခုအသက်ရှင်နေမှုဟာအသိပညာနဲ့အသက်ရှင်တာရောငါမှာဖြစ်ကြလားမဖြစ်သေးရင်ဖြစ်အောင်ကြိုးစားဖို့ ဒီနေ့ကနေစပြီးတော့အသိပညာနဲ့အသက်ရှင်အောင်ငါကြိုးစားမယ်လို့ကိုစီကိုစီနှလုံးသွင်းပြီးချစ်ကြံကြိုးကိုပွားများအားထုတ်နိုင်ကြပါစေကုန်သတည်း